သာသနာတော်နှစ်2565နှစ်မြန်မာတက္ကရာ1383ခုနှစ်နတ်တော်လာပြီကျော်2ရက်2021ခုနှစ်ဒီဇင်ဘာလ20ရက်နေ့တွင် online မှာဟောကြားအပ်တော်တရားအချိန်ရှိခိုက်လုံလဆိုင် မြတ်စွာဘုရားဟောတဲ့တရားတွေကိုအဆုံးမတရားဘဝမှာအစဉ်တပြေနေနိုင်မှုကြီးပွားတိုးတက်မှုဆုံးမဩဝါဒပေးတဲ့ဆုံးမတရားတွေသာဖြစ်တယ်။မြတ်စွာဘုရားဟောတဲ့တရားတွေနဲ့ပတ်သက်ပြီးတော့ဘာသာရေးလို့မထင်မနဲ့ဘဝလမ်းညွှန်ချက်ဆုံးမချက်တွေလို့ ဒီလိုမှတ်သားသင့်တယ်ဘာသာရေးဆိုလို့ရှင်ရှင်ကြီးကိုးကွယ်မှုနဲ့ရောထွေးပြီးတော့သွားတယ်ဒါကြောင့်မြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေကဘာသာရေးမဟုတ်ဘူးလက်တွေ့လိုက်နာကျင့်သုံးရေးတာလည်းဖြစ်တယ်ပေါ့လောကမှာဘာသာလို့ပြောလိုက်လို့ရှင်ဘာသာတရားလို့ပြောလိုက်လို့ရှင်ရှင်ကြီးကိုးကွယ်မှုတွေကမျိုးစုံဖြစ်နေတယ်မျိုးစုံဖြစ်သည့်အတွက်ကြောင့် အငင်းပွားဝေရာတွေလည်းဖြစ်တယ်ပေါ့မြတ်စွာဘုရားတရားတော်ကတော့အဲ့လိုမဟုတ်ဘဝမှာကိုဘယ်လိုသွားမယ်ကိုဘယ်လိုနေနေမယ်နေ့စဉ်မှာဘာတွေလုပ်မယ်ဆိုတဲ့ဆုံးမဩဝါဒတွေကိုနိုင်မှတ်သားပြီးတော့တန်တရားကလွတ်ဖို့ဘာတွေလုပ်သင့်တယ်ဆိုတဲ့အမြင့်ဆုံးအဆင့်ထိအောင် တန်တရားထဲမှာဘလို့ချမ်းသာအောင်နေမယ်တန်တရားကလွတ်ဖို့အတွက်ဘာတွေလုပ်မယ်ဆိုတဲ့ဆုံးမသွန်သင်ချက်တွေဟောကြားထားတာဖြစ်လို့ဘာသာရေးလို့ပြောမဲ့အစားပညာရေးလို့ပြောရင်တော့ပို့ပြီးတော့အဆင်ပြေနိုင်တယ်ပေါ့တကယ်ပညာရေးပဲလူတွေရဲ့တတိလိမ္မာအသိပညာဖွံ့ဖြိုးဖို့အတွက်မြတ်စွာဘုရားဟောတာဖြစ်တယ် အဲ့တော့အထူးသတိထားရမှာကမြတ်စွာဘုရားကိုယ်တိုင်ကမိန့်ကြားခဲ့တာရှိတယ်နာဟံလောကိနဝိဝရမိငါလောကလူသားတွေနဲ့မငင်းခုံပါဘူးလောကနဲ့မငင်းခုံဘူးဆိုတာငါဘယ်သူနဲ့မှဖာသာတရားဆိုပြီးတော့အငင်းပွားတာမလုပ်ဘူးတဲ့လောကောဝဘယဝိဝရတိလောကသားတွေကသာငါနဲ့ငင်းခုံနေကြတာတဲ့ လောကမှာပညာရှိပုဂ္ဂိုလ်တွေကရှိတယ်လို့ပြောတာကိုလည်းမြတ်စွာဘုရား ရှိတယ်လို့ပဲဟောတယ်ပညာရှိပုဂ္ဂိုလ်တွေကမရှိဘူးလို့ပြောရင်လည်းမရှိဘူးပဲဟောတယ်ဆိုလိုတာကလောကမှာရှိတဲ့တကယ်ပညာရှိတွေရဲ့အဆုံးအမနဲ့မြတ်စွာဘုရားအဆုံးအမတူတူပဲလို့ဆိုလိုတဲ့အခြေခံအဖြစ်အော်ပညာရှိပုဂ္ဂိုလ်တွေဆုံးမစကားနဲ့မြတ်စွာဘုရားရဲ့ဆုံးမစကားကွဲလွဲမှုမရှိဘူး အခြေခံအပြင်ကွဲလဲဝင်ဖြစ်ဘူးရသော်ဗျာဆုံးမကပို့ပြီးတော့တိကျလာတယ်ပို့ပြီးတော့တေချာလာတယ်ပို့ပြီးတော့ပြည့်စုံလာတယ်ဆိုပါစို့ဖျားပွဲမှာသိရတဲ့တရားဟာသီလတရားသမာဓိတရားမဟုတ်ဘဲနဲ့ဝိပဿနာပညာတရားသာလည်းဖြစ်တယ် အခြေခံဖြစ်တဲ့လောကမှာကြည်ပေါ်တုတ်တဲ့ရေးတွေကိုကျင့်သီလနဲ့ပြည့်စုံရေးတွေသမာဓိကျင့်စဉ်တွေကျင့်စဉ်ကျင့်မှုတွေဒါတွေနဲ့ပတ်သက်လာလို့ရှင်ကတော့ပညာရှိတွေလက်ခံကျင့်သုံးတဲ့အတိုင်းပဲမြတ်စွာဘုရားပြန်ဟောတာတွေပဲသို့တော့မြတ်စွာဘုရားဟောတဲ့အခါကျတော့ပို့ပြီးတော့ပြည့်စုံလာတယ်လို့တော့ပြောလို့ရတယ် အဲ့ဒီထဲမှာဖျားပွဲမှသာသိရတဲ့တရားကတော့ဝိပဿနာတရားပဲဖြစ်တယ်ဘေဘာသာတရားကမှဝိပဿနာတရားကို မဟောကြားနိုင်ခဲ့ဘူးမြတ်စွာဘုရားကိုယ်တိုင်ကိုယ်ကလည်းသူပတ္တပရပိုက်ကြီးကိုနောက်ဆုံးအချိန်မှာမိန့်ကြားထားတဲ့စကားရှိတယ်နှစ်ပေါင်း52နှစ်အတွင်း ဝိပဿနာတရားရဲ့တစိမ့်တသေးတာကိုညွန်ပြနိုင်တဲ့ဘာသာတစ်ခုမှမရှိခဲ့ဘူးလို့နှစ်ပေါင်း52နှစ်ဆိုတာဘာပြောတာတော့မြတ်စွာဘုရားဘာသာတရားအသိပညာကိုတရားဓမ္မကိုရှာဖွေတဲ့နှစ်ကိုပြောတာရှာဖွေပြီးတော့ဟောကြားဖြန့်ဖြူးတဲ့နှစ်တွေကိုပြောတာအဲမြတ်စွာဘုရားတရားရှာတာဘယ်ကစရှာတာတော့ဆို 29နှစ်ရွယ်စာရှာအသက်29နှစ်မှာတောထွက်ပြီးတော့တရားရှာတယ်အဲ့တော့တရားရှာတာက6နှစ်ဖျားဖြစ်နဲ့လှည့်လည်ပြီးတော့တရားဟောတာက45နှစ်အဲ့ဒီနှစ်ခုပေါင်းလိုက်လို့ရှိရင်52နှစ်အဲ့ဒီ52နှစ်အတွင်းမှာ ဝိပဿနာတရားရဲ့ကိုအပြည့်အဝမပြောနဲ့တစိတ်တတိတတောင်ဟောကြားနိုင်တာမရှိဘူးလို့ဗျာအဲ့တော့ဝိပဿနာတရားတည်သားလင်မြတ်စွာဘုရားပွဲမှာကျင့်သုံးရတဲ့တရားဆိုတော့ဒီလိုပြောလိုက်လို့ဝိပဿနာတရားကိုဝိပဿနာတရားသိတာလေတရားဉာဏ်ရည်တရားမဟုတ်ဘူးလို့တော့ဒီလိုပြောတာမဟုတ်ဘူးเนาะကောင်းတယ်ဆိုတာဟောလဲကောင်းတာပဲဒါလဲကောင်းတာအကောင်းကိုကောင်းလို့ပဲပြောမှာပဲ ဝိပဿနာတရားရဲ့အခြေခံဖြစ်တဲ့သီလဆိုတော့လည်းကျင့်ရမှာပဲသမာဓိဆိုတော့လည်းကျင့်ရမှာပဲဝိပဿနာဆိုတော့လည်းကျင့်ရမှာဝိပဿနာကျင့်ဉာဏ်ဓာတ်ကြီးကျင့်ရမလို့ဘူးသမထကျင့်နေမကျင့်ရဘူးလို့တော့မပြောသင့်ဘူးပေါ့မပြောသင့်ဘူးဘာလို့လဲဆိုအမှန်တရားဆိုတာလောက်ရမယ့်တရားတွေကြီးပဲကုန်ပယ်ချရမယ့်တရား မရှိဘူးဒီထဲမှာအစွန်းရောက်သွားတာမျိုးတွေ တစ်ခါတစ်ခါဖြစ်တတ်တယ်ပေါ့ဝိပဿနာအထုတ်နေရင်သမထအထုတ်เสียမလိုဘူးလို့သမထအထုတ်เสียမလိုဘူးသမထကသာသနာ့ဘတရားဖြစ်တယ်ဝိပဿနာသာသာသနာတွင်တရားဖြစ်တယ်လို့ဒီလိုလည်းမပြောသင့်ဘူးပေါ့ကောင်းတာဆိုရင်အကုန်လုံးမှာကြီးပဲကောင်းတာကောင်းတဲ့အရာမှန်သမျှအကောင်းပဲကိုယ်တိုင်းတာတစ်ခုရအကောင်းကိုရှာမယ် တော့မြတ်စွာဘုရားဟောတဲ့တရားတွေဟာအခြေခံအားဖြင့်ဥပမာစီပွားရေးဘယ်လိုလုပ်ရမလဲကုသိုလ်ရတဲ့နည်းဘယ်လိုနေရမလဲကိုကျင့်တရားဘယ်လိုကောင်းအောင်လုပ်ရမလဲအသိပညာတွေဘယ်လိုစီပူရမလဲဆိုတဲ့လူ့ဘဝအကျိုးပြုတရားတွေဟာတကယ်ပညာရှိတွေလမ်းညွှန်တဲ့အတိုင်းပဲမြတ်စွာဘုရားလမ်းညွှန်တာဖះနဲ့ပညာရှိတွေနဲ့တထပ်သေးပဲအဲ့ဒါတထပ်သေးပဲ တချို့ကလမ်းညွှန်မိသားတွေကိုမြတ်စွာဘုရားအတိပြုဟောကြားတာသာဖြစ်တယ်ဥပမာမဲ့တချို့ကပြောတယ်ငါးပါးသီလငါးပါးသီလဘုရားမပွင့်ငင်တဲ့ရှိတာပဲလေရှစ်ပါးသီလလည်းရှိတာပဲအဲ့တော့သာသနာ့ဘတရားလို့ပြောပြီးတော့မရှုတ်ချရဘူးပေါ့ဒါတွေကမြတ်စွာဘုရားကိုယ်တိုင်ကလက်ခံကျင့်သုံးထားတာတွေပဲဒီကနေ့ အချိန်ရှိခိုက်လုံလဆိုင်ဆိုတာပညာရှိတွေလမ်းညွှန်မှုပြုထားလို့ရသော်ဘုရားကိုယ်တိုင်ကထပ်မံအတိပြုပြီးတော့လှုပ်တဲ့နယ်လို့ဟောထားတဲ့တရားပဲဖြစ်တယ်အဲ့ဒီတရားဟာဒီအခြေခံလူသားတွေကြီးပွားတိုးတက်ဖို့အတွက်လိုက်နာတဲ့တရားပဲဖြစ်တယ်အခြေခံအကျင့်စဉ်ကိုနိဗ္ဗာန်ရောက်ကြောင်းတရားမဟုတ်ဘူးလို့ပြောလို့မရဘူး အလုံးဟာဥတီချက်ကနိဗ္ဗာန်ကိုထားရင်နိဗ္ဗာန်ရောက်ကြောင်းတရားကြီးပဲဆိုပါစို့ခြေလန်းတရားပြည့်လို့ရှိရင်နိဗ္ဗာန်ရမယ်ဆိုလို့ရှိရင်ပထမခြေလန်းဟာနိဗ္ဗာန်မရောက်တဲ့ခြေလန်းလို့ပြောလို့မရဘူးပထမခြေလန်းကနေစပြီးတော့နောက်လမ်းမှု69လမ်းပဲပါတယ်သူပါရမယ်သူကလည်းနိဗ္ဗာန်ရောက်ကြောင်းပဲနော် ဒုတိယခြေလှမ်းနိဗ္ဗာန်နဲ့လှမ်းဝေးတာနီးတာပဲကွာတယ်အလုံးဟာနိဗ္ဗာန်တည်းပထမခြေလှမ်းမရှိဘဲနဲ့ဒုတိယခြေလှမ်းမရှိနိုင်ဘူးဒုတိယခြေလှမ်းမရှိဘဲနဲ့တတိယခြေလှမ်းမရှိဘူးပထမခြေလှမ်းမရှိဘဲနဲ့တရားမြောက်ခြေလှမ်းဆိုတာလည်းမရှိနိုင်ဘူးအဲ့တော့ဆင့်တင်သွားတာကောင်းတဲ့အလုံးမှတ်သမျှဒီလိုပဲသွားအဲ့တော့အထူးသဖြင့်ဒီကနေ့မှတ်သားနိုင်ရမယ့်တရားကတော့ ချင်းရှိကိုက်လုံလာဆိုင်လို့အမေပေးထားတဲ့ဟိုအတိတ်ဘဝတုန်းကမြတ်စွာဘုရားရဲ့အလောင်းကိုယ်တိုင်ကဘုရားလောင်းဖြစ်တဲ့သနတန္တဆိုတဲ့မင်းကိုယ်တိုင်ကလူလူပိဋကတ်ကို ဆုံးမပေးခဲ့တဲ့တရားတွေပဲဒါလေမြတ်စွာဘုရားဖြစ်တော့ဒါကိုပြန်ဟောပြတယ်ပြန်ဟောပြတယ် လူငယ်လူရယ်တွေဖို့အရေးကြီးတဲ့တရားပဲဒါအလုံးအတွက်လည်းအရေးကြီးတယ်လို့ပြောလူငယ်တွေကျတော့ပိုအရေးကြီးတာပေါ့ဝရဏတိပြည်မှာဖះလောင်းဟာဘဝတစ်ခုမှာဘယင်းအင်းရဲ့သားတော်ဖြစ်ရောက်တယ်အမိနာမကိုစနတန္တလို့နာမည်ပေးထားတယ်တကယ်လို့ပြီးသွားပညာသင် ပညာတွေတမ်းမြောက်တဲ့အခါကျတော့ဖခမီးတော်ဘုရင်ကြီးရဲ့ထီနန်းကိုအမွေဆက်ခံခဲ့သူလက်ထက်ရောက်လာတယ်ပေါ့သူလက်ထက်ရောက်လာတဲ့အခါကျတော့ပင်ကိုက စိတ်ကောင်းနှလုံးကောင်းရှိတော့မိဘဘက်ကလည်းချမ်းသာကြွယ်ဝဘုရင်လည်းဖြစ် အဲသူ့လက်ထက်မှာဘာတွေထူးခြားလာတော့ဆိုရင်ခမည်းတော်လက်ထက်ကအကျဉ်းချထားတဲ့ထောင်တွေကို ဖွင့်ပစ်လိုက်တယ်ဖွင့်လွတ်လိုက်တယ်အကုန်လုံးထောင်ထဲမှာချုပ်နှောင်ထားတဲ့လူတွေမရှိဘူးအကုန်လုံးလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တယ်ဒါလည်းဒီနေ့ခေတ်မှာလွတ်ငြိမ်းချမ်းသာခွင့်ဆိုတာတွေပေးတာတွေရှိတယ်လေ အဲ့တော့သနသနာဘုရင်ကတိုင်းပြည်အုပ်ချုပ်တဲ့အချိန်မှာလူငင်းချမ်းသာခွင့်တွေပေးလိုက်ပြီးတော့ဘာလုပ်လဲဆိုရင် တိုင်းသူပြည်သားတွေကိုထောက်ပံ့ရေးဆင်းရဲနွမ်းပါတဲ့ပုဂ္ဂိုလ်တွေကိုထောက်ပံ့တဲ့အနေနဲ့ဌာနစခန်း6ခုတိဆောက်ထားတယ်သူတိုင်ကဌာနစခန်း6ခုဆိုတာဘုရင်ကြီးက စာရမဲမဲတောင်းမဲမဲပုဂ္ဂိုလ်တွေခက်ခဲမကြုံရအောင်ဆိုပြီးတော့နန်းတော်တကားဝမှာအလှတန်းလုပ်မဲ့ဌာနတာလာဆိုတာတခုစခန်းတခုထားတယ်မြို့အလဲကောင်မှာလည်းပဲစခန်းတခုဖွင့်လှစ်ထားတယ်အရှိနောက်တောင်မြောက်လို့ဆိုတဲ့မြို့ရဲ့လေးပေါက်မှာလည်းပဲ ဒါနသာလာတွေဖွင့်လှစ်ပြီးတော့ထားတယ်အဲ့တော့ဘယ်ဟာလာလာလူတွေဟာစားစရာတောက်စရာမရှိတဲ့ပုဂ္ဂိုလ်တွေအတွက်လှူဒန်းနေပေးတယ်ဒါနစခန်း6ခုဖွင့်တာတော့တနေ့တနေ့ကိုစခန်းတစ်ခုမှာ6သိန်းတသိန်းတသိန်းနဲ့အလုံး6သိန်းပေါ့ နန်းတော်ကဘရင်ဗန္နာတော်ကနေထုတ်ပေးတယ်တနေ့ကို6သိန်းဒါနသလာတစ်ခုမှတသိန်းကုန်ကြခံပြီးတော့အလှူဒန်းတွေလုပ်ပေးတယ်အဲ့လိုလုပ်ပေးခြင်းအပြင်တိုင်းသူပြည်သားတွေမှာဆင်းရဲငတ်မှုမှုဆိုတာမဖြစ်တော့ဘူးတတိတွေကတော့သွားစားမှာမဟုတ်ပါဘူးစားနိုင်တဲ့လူတွေကစားမှာမဟုတ်ဘူးမစားနိုင်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီမှာသွားစားလို့ရတယ် တော့ဆင်းရဲတဲ့ပုဂ္ဂိုလ်တွေဖို့စိတ်ချမ်းသာကိုယ်ချမ်းသာနဲ့ဘဝခရီးဖြတ်သန်းနိုင်အောင်လို့သူ့နိုင်ငံမှာဆိုလို့ရှင်အဲ့လိုဒါနသာလာတွေဖွင့်လှစ်ပြီးတော့ထားတယ်တဲ့အဲ့ဒါထူခြားတဲ့အလုပ်တစ်ခုပေါ့နော်ပြီးတော့မကြာခဏပြည်သူပြည်သားတွေကို တတိပေးဆုံးမတယ်ဒီရိုင်းရိုင်းဆိုင်ဆိုင်တူနဲ့တူမဆဲကြဘူးရိုင်းရိုင်းဆိုင်ဆိုင်နေမပြောကြဘူးတူနဲ့တူမတက်အောင်မလောက်ကြဘူးဒီဆုံးမဩဝါဒလည်းပေးတယ် အမေဖေတွေမိဥဖအိုတွေကိုစောင့်ရှောက်ကြဖို့ဒါလည်းအထုပေးတယ်အဲ့တော့မြတ်စွာဘုရားလှုပ်တဲ့လှုပ်တွေဘုရားလောင်လှုပ်ခဲ့တဲ့လှုပ်တွေကလည်းပဲဘုရားဖြစ်တဲ့အချိန်ထိအောင်မာတာပိတုဥပဋ္ဌာနာဆိုမင်္ဂလာတရားအဖြစ်ဟောထားရတာလေဒါခင့်မိတဲ့လူအတိုင်းဝိုင်းမှာခင့်မိတဲ့ဤစနစ်လို့ပြောရမှာပဲဒီကနေ့ခေတ်မှာဆိုလို့ရှိရင် home for aged ဆိုတဲ့ဘိုးဘွားရိပ်သားတွေတဲ့ရကြီးတဲ့ပုဂ္ဂိုလ်တွေကိုဆန်းလျှောက်ဖို့ဆိုပြီးတော့နိုင်ငံဒီမှာလှုပ်ထားလေးရှိကြတယ်နော်ဘုရားဘာသာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေအကျဉ်းနာမေတ္တာကရုဏာတရားထားပြီးတော့လူအတိုင်းဝိုင်းကိုဆောင်းလျှောက်ပေးကြတာအဲ့ဒါမြတ်စွာဘုရားကိုယ်တိုင်လက်လက်ခံတာပဲလှုပ်တင်တယ်မာတာပိတုဥပဋ္ဌာနာဆိုတာလှုပ်တင်လှုပ်ထိုက်တာလား အဲ့ဒါကိုထူးတိုက်တော့ ਨੇ မိဘတွေကိုပြုစုလို့ကြွေးကြဖို့နောက်တစ်ခုကတော့မိဘတင်လားလို့ဆိုမဟုတ်ဘူးဆွေတဲ့မျိုးတွေမှာဒီအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်တွေရှိတယ်အမျိုးတွေထဲမှာအသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်ရှိတယ်ဆိုပါစို့အဖေရဲ့အကိုတွေညီတွေရှိမယ်အမေရဲ့အာညီမတွေမတွေရှိမယ် အဲ့ဒါလို့ကိုမျိုးနွယ်တဲ့မှာနေမယ်တဲ့ရကြီးတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုလည်းထောက်ပံ့ပြီးတလေးတစားဆက်ဆံမှုဆိုတော့တိုက်တွန်းနှုတ်ဆော်တယ်အဲ့လိုတိုက်တွန်းနှုတ်ဆော်တော့တိုက်ပြအေးချမ်းသာရတယ်သူကိုယ်တိုင်လည်းသင်္ဃာဝတ္ထုတရား၄ပါးကိုလိုက်နာကျင့်သုံးတယ် သင်္ကဝတ္ထုတရား၄ပါးဆိုတာဆဲဒုက္ခရောက်နေတဲ့ပုဂ္ဂိုလ်တွေကိုမဆတာပေးတာကဏ္ဍလောက်တာဒါနလို့ခေါ်တယ်ခက်ခဲကြုံနေတဲ့ပုဂ္ဂိုလ်တွေကိုပေးတာကဏ္ဍတော့တပြည့်အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကငွေကြေးတနာမဖူလုံတဲ့ပုဂ္ဂိုလ်တွေကို ထုတ်ပေးတာဟာရှေးတုန်းကတော့စီးပွားရေးရလို့မဟုတ်ဘူးသူကမြန်မာစကားအနေနဲ့ဘယင်းမင်းတွေလက်ထက်ကလေးကခေါ်လာတဲ့စကားအမတော်ကြီးလို့ခေါ်တယ်အမတော်ကြီးဆိုတာမဆတဲ့ကိုကြီးလို့ဆိုလို့တယ်ဆင်းသားတွေကိုမဆတာအမတော်ကြီးကအချတော်ကြီးဖြစ်သွားရင်တော့မကောင်းဘူးနော် ငွေကြေးထုတ်ပေးပြီးတော့အတိုးကြီးများများယူမယ်ဆိုရင်တော့ဒါတိတ်ပဲမရှိတော့စီးပွားလောက်တာဖြစ်သွားပြီပေါ့ရှင်းတဲ့ပုဂ္ဂိုလ်တွေကိုမဆတဲ့အနေနဲ့အမတော်ကြီးဆိုထုတ်ပေးတာတချို့ဘုရင်တွေလက်ထက်ဆိုရင်ငွေကြေးထုတ်ပေးပြီးတော့၃နှစ်အတိုးအတိုးမယူတာရှိတယ်ချိန်ညာတော့ဖမဘုရင်တွေထဲမှာထူးထူးခြားခြား လှုပ်လိလှုပ်ထရှိပါတယ်လေထူးထူးခြားခြားဆိုတဲ့ကုန်းမုံခေတ်ကစကိုင်းမင်းလို့ခေါ်တယ်ဘာကြီးတော်လို့လည်းခေါ်တယ်မင်းတို့မင်းလက်ထက်မှာဒီစာတွေကရေးတော့မင်းတို့မင်းရဲ့ဘာကြီးတော်လို့ဘာကြီးတော်ခေါ်တာအဲ့ဒီဘရင်ရဲ့ဘရင်နန်းတက်တဲ့အခါမှာဟိုမင်းကုန်း ပထိုးတော်ကြီးကိုတီးသွားတဲ့ဘုရင်ကြီးကပထုံမင်းတရားဘိုးတော်မင်းတရားလို့ခေါ်တယ်အဲ့ဒီဘိုးတော်မင်းကြီးပြီးတော့နောက်ဆက်ခံတာကစကိုင်းမင်းအဲ့ဒါဗာကြီးတော်မင်းလို့ခေါ်တယ်ပေါ့နော်အဲ့ဒီပထုံမင်းဘိုးတော်မင်းတရားကြီးလက်ထက်မှာမိုးကောင်ရေရှားပြီးတော့တိုင်းပြည်ကဆင်းရဲသွားတာဆင်းရဲမှုနဲ့ကြုံတယ်အဲ့လိုကြုံတော့ ဒီစကိုင်းမင်းဖာကြီးတော်မင်းနန်းတက်လာတဲ့အခါမှာသူနန်းတက်မိန်ကုန်းပြောတော့အခွန်တုတ်တွေမကောက်ဖို့၃နှစ်၃မို့သူကအခွန်လုံးခွင့်ပေးထားလိုက်တယ်။ဘာလို့လို့ဆိုရင်မိုးကောင်ရေရှားလို့လူတွေဆင်းရဲဒုက္ခရောက်နေတဲ့အချိန်မှာအခွန်တွေကင်းလွတ်ခွင့်ပေးလိုက်တယ်အဲ့ဒီချိန်ပြီးတော့သူနန်းတဲ့မိန်ကုန်းထဲမှာဗာပြောတော့ဆိုရင် သူရဲ့ဝန်တန်းတွေကိုမှားတယ်ငါကိုချစ်ရင်ပြည်သူတို့ကိုချစ်ငါအကျိုးစီးပွားကိုလိုလားရင်ပြည်သူအကျိုးစီးပွားကိုလိုလားပြည်သူဗန္နာမျက်မုံမကြိုးကြနဲ့ထူးထူးခြားခြားမှားတဲ့စကားအဲ့ဒါပဲမျက်မုံကြိုးတယ်ဆိုတာသူများပစ္စည်းမလိုချင်နဲ့လို့ပြောတာနော်ပြည်သူတွေရဲ့ပစ္စည်းကိုမလိုချင်နဲ့လိုချင်မျက်စိနဲ့မချိကြနဲ့လို့ အဲ့ဒါကိုမျက်မုံးကျိုးတယ်လို့ခေါ်တာပြည်သူဘာနာကိုမျက်မုံးမကျိုးနဲ့ငါရဲ့ဝန်တန်းဖို့ငါပေါ်မှာမင်းတို့ချစ်ခင်လေးစားရဲဆိုရင်ငါ့ကိုလေးစားမဲ့အစားပြည်သူကိုလေးစားသူတို့ဆိုလို့တယ်ပေါ့နော်ငါ့ကိုချစ်လင်ပြည်သူတို့ကိုချစ်ဆိုတာငါပေါ်မှာသစ္စာရှိတယ်ဆိုရင်ပြည်သူတွေပေါ်သစ္စာရှိလို့သူတို့ဆိုလို့တယ်ပေါ့ ငါအကျိုးစီးပွားကိုလိုလားရင် ပြည်သူအကျိုးစီးပွားကိုလိုလားလို့အလွန်ခဲ့တဲ့နှစ်နှစ်ရလောက်ကပြောခဲ့တဲ့စကားလေးပဲဒါတဲ့အဲ့ဒီလိုဘုရင်တွေဟာတိုက်ပြည်ကိုပြည်သူပြည်သားတွေကိုရင်ဝင်သားခဲ့သူဆောင်းလျှောက်ခဲ့ကြတယ်ပေါ့ဒါမင်းကောင်းမင်းမြတ်တွေဆိုရင်အဲ့လိုဆောင်းလျှောက်တာပဲ တော့ဒီဇဏတဏမင်းဟာလည်းပဲပါရဏတိမင်းနေထဲမှာသူကစိတ်ကောင်းနှလုံးကောင်းရှိပြီးတော့တိုက်ပြည်ကြီးဝတုတဲ့မှုကိုလိုလားတဲ့ဘယင်ဖြစ်တယ်ဒါသမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဟိုရှေးဟောင်းကလေးကလိုက်နာခဲ့ရတဲ့စကြဝဠာမင်းရဲ့ကျင့်ဝတ်လို့ဆိုတဲ့မှာလည်းပဲထပ်ပါတယ်အတော့အဟောစရာကောင်းတယ်ဒီ စကြဝဠာမင်းဆိုတာတတန်းရှိတဲ့ဘဝမှာပေါ်တာဒီတတန်းတို့လို့ရှိရင်တော့စကြမင်းဆိုတာမပေါ်ဘူးပေါ့နော်အဲ့တော့စကြဝဠာမင်းနေရသူလိုက်နာကျင့်သုံးတဲ့အစင်လာရလိုက်နာကျင့်သုံးတဲ့စိကံချက်တစ်ခုကပါတော့အတဏနာဒနမနုပ္ပတိတပ္ပံ တဏကျင်းငွေမလုံလောက်တဲ့ပုဂ္ဂိုလ်တွေကိုတဏကျင်းငွေထောက်ပံ့ရမယ်ဒါဘရင်ကြောင်းထမှာပါတယ်ဥပဒေပဲဒါနော်တိုင်းပြည်မှာဆင်းရဲမွဲတေနေတဲ့လူတွေကိုထောက်ပံ့ပေးရအဲ့ဒီစနစ်ကဘယ်သွားတွေ့တော့ဆိုအင်္ဂလိပ်တွေသွားတွေ့နေတယ်လှုပ်ထားတယ်ဒီပမာလည်းရှိမှာပါရာဇဝင်လည်းရှိလေဘာရာဇဝင်မှလည်းရှိတာဒါပေမဲ့ နိုင်ငံခြားတိုက်ပြည်တွေမှာလည်းပဲကြည်လေအလောက်ကမရှိဆင်းရဲနေတယ်ဆိုတဲ့ပုံကိုယ်တွေကို ထောက်ပံ့ရေးပေးထားတာဒီကနေ့ခေတ်ထီအောင်အမေရိကန်မှာလည်းအဲ့လိုထောက်ပံ့ပေးထားတယ်ရှိတယ်နော်ထောက်ပံ့ပေးထားတာအလုံးမရှိတဲ့လူတွေသူတို့ကတော့ဘလို့တွက်တာတော့လို့ဆိုလို့ရှိရင်အကယ်၍ထောက်ပံ့ရေးမပေးလို့သူကပြည်သူပြည်သားတွေရဲ့ပစ္စည်းကို ခိုးဆိုးလူယူတိုက်ခဲ့မယ်ဆိုရင်ကုန်ကြစိတ်ကသူ့ထောက်ပံ့တာတဲ့ပုံများသွားမယ်အမှုတွေကံရတွဲရလှုပ်ရအဲသူ့ကိုထောက်ပံ့ထားလိုက်လို့ရှိရင်ကုန်ကြစိတ်သက်သာတယ်တိုင်းပြည်လည်းအေးချမ်းတယ်ဆိုရွှေချက်နဲ့အဲ့လိုထောက်ပံ့အဲ့ဒါဒီဗုဒ္ဓစာပေထဲမှာလည်းပဲအတ္တနနာဓနမနုပါတိတပ္ပံဆိုတဲ့စကားပါတယ် တဏှချင်းငွေမတတ်နိုင်တဲ့ပုဂ္ဂိုလ်ကိုတဏှချင်းငွေထောက်ပံ့မှာဆိုတာတော်တော်ခက်မိတဲ့ဤစနစ်တို့ခုခေတ်ကလူတွေကတော့လွတ်တော့ဒါမှမဟုတ်ရှိတုန်းကတည်းရှိတယ်နော်စကြဝဠာမင်းနေမှာသားတွေသားစဉ်မြေးဆက်လိုက်နာကျင့်သုံးမှုချမှတ်တဲ့ထဲမှာထားပါတယ်မြဲတာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆက်ပြောမယ်ဆိုလို့ရှိရင် ဒီကဲဥပဒေကိုဖောက်ဖျက်တဲ့ပရင်လက်ထက်မှာပြဿနာတက်တယ်ပြဿနာတက်လာလို့ရှင်ဖြည့်ရှင်းလို့မရတော့ဘူးဖြည့်ရှင်းလို့မရနိုင်တဲ့အတိုင်းအတာတစ်ခုရောက်သွားတယ်အဲ့ဒီစကြဝဠာမင်းရဲ့ဆက်ခံတဲ့သားစဉ်မြေဆက်ဘယင်တွေထဲမှာဒီဥပဒေကိုဖောက်ပြတဲ့ဘယင်ရှိတယ်အာဒနာနံဒနမနုပါတိတပံ တဏှာကျေးငွေမရှိတဲ့ပုဂ္ဂိုလ်တဏှာကျေးငွေထောက်ပံ့မှာလို့ဆိုထားရတဲ့နဲ့သူကမထောက်ပံ့အဲ့ဒါကိုသူမထောက်တော့မထောက်တော့ဘာပြဿနာတက်လာတော့ဆိုဆင်းရဲမွဲတည်မှုတွေတိုးလာတိုးလာတဲ့အခါလူဆိုတာငတ်လို့ရှိရင်မစားရမနေနိုင်ဘူးလေအဲ့တော့ဘာလို့တော့ခိုးစားတာပေါ့ ခိုးစားတဲ့ခါဟာသခိုးဆိုပြီးတော့ဖမ်းပြီးတော့ဘင်းစီတိုင်ကြတယ်အာဒါပြစ်မှုပေါ်လာတာပဲဒါတခါပဲအဲသခိုးပါဆိုပြီးတော့တိုင်တဲ့အခါကျဘင်းကြီးကိုယ်တိုင်စစ်ဆေးတယ်ဒီပြစ်မှုကျူးလွန်တယ်မင်းခိုးစားတယ်ဆိုတာဟုတ်သလားခိုးတယ်ဆိုတာဟုတ်သလားဟုတ်ပါတယ်ဘာလို့ခိုးတာကျွန်တော်မျိုးစားကြမရှိလို့ပါအဖြေရတာပဲလေအဲ့ဒီအချိန်ကျမှ ခုနစီကံဥပရိဘယင်ကိုယ်တိုင်ကမချင့်သုံးခဲ့သည့်အတွက်ကြောင့်အဲ့ဒီပြဿနာပေါ်တာအဲ့လိုပြဿနာပေါ်တဲ့အခါကျတော့မှ तू ကဖြေရှင်းလိုက်တာ तू ဖြေရှင်းလိုက်တာကဟိုဖြေရှင်းရမရောက်တော့ဘူးပြဿနာတစ်ခုထပ်တက်သွားတယ်အဲ့ဒါမျိုး side effect ခေါ်တာပေါ့နော် side effect ဆိုတာနေရာတိုင်းမှာ ရှိတယ်ကိုယ်ကောင်းတယ်ထင်လို့လုပ်တာဘေးတွဲဆိုးကျိုးတစ်ခုပေါ်လာတယ်ဘီရင်ကြီးက အေးမင်းစားစရာမရှိလို့ရှိရင်ရော့ဆိုပြီးတော့ငွေပေးလိုက်တယ်ထောက်ပံ့ပေးလိုက်တယ်အဲ့ကြမှာသွားထောက်ပံ့တာနောက်ကျသွားအဲ့လိုထောက်ပံ့လိုက်တဲ့အခါကျတော့ဘုရင်ကတော့စဉ်းစားတာတော့ဒီကောင်ခိုးတဲ့ကောင်ကိုထောက်ပံ့လိုက်လို့ပေးလိုက်လို့ရှင် နောက်မခိုးတော့ဘူးပေါ့ဒီခိုးမှုကြီးကရပ်သွားလိုက်မယ်ထင်မဟုတ်ဘူးလူတွေရဲ့စိတ်ထဲမှာဘလို့ဖြစ်သွားတော့ဟာခိုးလို့ဘုရင်ကဆူကြတယ်ဆိုထင်သွားကြရော ဒါလည်းထင်နဲ့ထင်စရာကြီးပဲလေခိုးတဲ့ကောင်အပြစ်ပေးရမှာအပြစ်မပေးဘဲနဲ့ပတ်စံတောင်ရသေးတယ်ဆိုတော့လူတွေစိတ်ကဒါခိုးလို့ပတ်စံရတာငါလည်းခိုးမဲ့ဆိုဖြစ်လာအလုံးဝဖြေရှင်းလို့မရတော့တော့ပဲဒီပြဿနာဒါကြောင့်ဥပဒေတစ်ခုဟာပုံမှန်လိုက်နာပြီးတော့အစင်လာရထိမ့်သိမ့်လာမှမထိမ့်သိမ့်ဘူးဆိုလို့ရှိရင် side effect ကတက်လာသိကြပါတော့တက်လာနောက်မှဖြေရှင်းလို့ရှိရင်ပြဿနာဖြေလို့မရတော့ဘူး တမျိုးပြီးတမျိုးပြဿနာတွေတက်လာနိုင်တယ်ပေါ့အဲ့တော့ဒါကြောင့်မို့ဘယင်းဆိုတာသင်္ဃဝတ္ထုတရား၄ပါးနဲ့နေရမယ်ဒါနဆိုတာကိုယ်နိုင်ငံထဲမှာဆင်းရဲတဲ့ပုဂ္ဂိုလ်တွေကိုဒီတိုင်းပြစ်မထားရဘူးထောက်ပံ့ပေးရမယ်ဘသူဘောဖြစ်ဖြစ်ဆက်ဆံတဲ့အခါမှာချိုးသားဆိုတာဆက်ဆံငါဘယင်ပဲဆိုလူတွေတိုင်းဟောက်နေလို့မရဘူးလေငါဘယင်ဆိုပြီးတော့ဟိုလူဟောက်ဒီလူဟောက်ဟုတ်မုန်းမှာပဲလေ အဲ့တော့ဘသူနဲ့တွေ့တွေ့ဘုရင်ဟာ ချိုးချိုးသာသာနဲ့စကားပြောတဲ့ပုဂ္ဂိုလ်ဖြစ်ရမယ်နောက်တစ်ခုကတော့ဘုရင်ဟာပြည်သူပြည်သားတွေရဲ့အကျိုးကိုကြိုးစားရမယ်လှုပ်ရလှုပ်ပေးရမယ်တမဏတ္တတာဘုရင်ဟာခွင့်တူးကံပုဂ္ဂိုလ်မထားပဲနဲ့ပြည်သူတွေနဲ့စိတ်ခံစားမှုကတန်းတည်းဖြစ်ဖြစ်ရမယ် နေရမယ်လို့ဆိုတော့သူကသူဘရင်ဖြစ်လို့ဘရင်အခွင့်အရေးတွေသူဟာနဲ့သူရှိရှိတော်လည်းပဲပြည်သူပြည်သားတွေပေါ်မှာအထင်သေးဆက်ဆံတာမလုပ်ဘူးပေါ့နော်တန်းတူဆက်ဆံနိုင်ရမယ်လို့ဒီလိုဆိုလိုတာပေါ့နော်တမနာတတာကိုလိုပဲသူတို့ချမ်းချမ်းသာသာနေစေခြင်းနဲ့တွားထားပြီးပေးကမ်းတယ်အဲ့ဒါကိုသင်္ဃဝတ္ထုတရားလေးပါလို့ခေါ်တယ်အဓိကတော့စီယုံကြီး တရား၄ပါးလို့ဆိုလိုတယ်အဲ့ဒီလိုသနတနာမင်းကြီးဟာသူ့လက်ထက်မှာပြုပြင်ပြောင်းလဲမှုတွေလုပ်လိုက်တယ်သင်္ဃဝတ္ထုတရား၄ပါးနဲ့ညီတက်ပြီးကိုအချုပ်တယ်အုပ်ချုပ်ပြီးတော့လူတွေကို အမြဲတမ်းတတိပေးတယ်ရှာရဲဆိုင်နေမပြောကြဘူးယဉ်ကျေးကျေးတူနဲ့တူဆက်ဆံကြဘူးဟောဒါနကောင်းမှုတွေလုပ်ကြဘူးကိုကျင်တရားကောင်းအောင်ကြိုးစားကြဘူး ဥပုပ်နေ့ခါသမယမှာဥပုပ်ဆောင်ကြဖို့ဒါဥပုပ်ဆိုတာခုခေတ်ဘာသာတရားအရာဥပုပ်ဆိုတာရှိနေတာပဲလေဥပုပ်ဥပုပ်ဆောင်တယ်ဆိုတာရှိ ဥပုပ်ရဲ့အဓိပ္ပာယ်ကဥပောဒထဆိုပါဠိစကားလာတာဆိုလိုတဲ့အဓိပ္ပာယ်ကဥပဥပောဒထဆိုတာဥပဝတ္တထဥပဆိုတဲ့အဓိပ္ပာယ်ကဘာလို့ဆိုရင် အကျင့်ကုန်နဲ့ပြည့်စုံပြီးတော့ဝတ္တထကနေတာမြန်မာစကားလုံးလိုက်တဲ့အခါကျတော့ဥပောသထကနေပြီးဥပုပ်ဆိုတဲ့စကားလုံးထွင်လိုက်တာနော်မခေါ်တတ်လို့ရှိရင်အိုးပုပ်ဖြစ်သွားမှာတော်အိုးပုပ်မဟုတ်ဘူးဥပခုံနဲ့ပြည့်ပြည့်စုံစုံနဲ့ဝတ္တထနေတာဆိုလိုတာအကျင့်ကုန်နဲ့ဒီကနေ့အထူး ခံယူဆောက်တိတ်ထားတဲ့အကျင့်ကုန်နဲ့နေတာဒီလိုဆိုလို့တယ်ပေါ့ကိုကျင့်သီလနဲ့အထူးနေတဲ့နေ့ကိုဥပုံနေ့လို့ဒီလိုခေါ်တယ်ဥပောတထအဲ့လိုအဓိပ္ပာယ်ဆိုလို့တာနော်ပါဠိစကားတခြားအဓိပ္ပာယ်တွေမဟုတ်ဘူးသူဆိုလို့တာအဲ့ဒါဥပောတထအဲ့ဒါလို့ ကိုချင်းတရားနှစ်ကိုပြည့်ပြည့်စုံစုံထိမ့်သိမ့်ဆောက်ရှောက်ပြီးဆိုဘယ်ကိုချင်းတရားတော့ဆိုရင်ဘုရားဝတ္တရီတည်တဲ့အတိုင်း၈ပါးသီလပေါ့အဲ့ဒီနေမှာပြောပါးတွေမလုပ်ဘူးနော်နန္ဒဒီဖိလိမ့်တာတွေမလုပ်ဘူးအလှပြင်တာတွေမလုပ်ဘူးညစာမစားကြဘူးအဲ့ဒီမှာအဲ့တော့ဥဆိုတာငါခန္ဓာဥပုပ်မဟုတ်ဘူးနော်အချိန်ပိုမစားတာကိုဆိုလိုတယ်ပေါ့ အဲ့လိုမုံလွယ်တဲ့အချိန်ကနေစပြီးတော့ဝိကာလအချိန်မှမစားဘူးကိုသတ်မှတ်ထားတဲ့အချိန်လေးမှပဲစားတယ်ဒါလည်းကိုကျင့်တရားတစ်ခုပဲအဲ့လိုနေထိုင်တာကို ဥပုပ်လို့ခေါ်တာအဲ့လိုဥပုပ်ဆောက်တည်ဖို့ဆိုတာလေဒီဇဏသနာမင်းကတိုင်းသူပြည်သားတွေကိုသတိပေးတယ်အဲ့လိုထူးခြားတဲ့ဥပုပ်နေ့တွေမှာဆိုလို့ရှိရင် နန်းတော်တကားဝမှာမတ်တက်ကြီးထိုးပြီးတော့ဘုရင်ကတိုင်းသူပြည်သားတွေကိုဆွဆုံးမစကားပြောတယ်အဲ့ဒါဆုံးမစကားဆိုတာဟိုလိုက်နာကျင့်သုံးမဲ့ဆိုရင်အကျိုးရှိမဲ့အရာတွေပေါ့လေအထူးသဖြင့်ဗာပြောတော့ဆိုရင်အေးလှုပ်တင်တာနဲ့မလှုပ်တင်တာဒီနှစ်ခုပြောတယ်လှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်ကြဖို့စ조사ကြဖို့ အချိန်ရှိခိုက်လှုပ်သင်လှုပ်သင်လှုပ်ထိုက်တာတွေလှုပ်ကြဖို့မလှုပ်ဘဲမနေကြနဲ့ဆိုတာကိုအထူးသတိပြောတာပေါ့လှုပ်သင်လှုပ်ထိုက်တာတွေကို မလှုပ်ဘဲနဲ့အချိန်လွန်သွားပြီဆိုလို့ရှိရင်လူဟာနောင်တပူပန်တတ်တယ်တဲ့နောင်တဆိုတာကိုတချို့ကအကောင်းလုပ်နေကြတယ်နော် ငါဘယ်တော့မှနှောင်တမရဘူးဆိုတာသူကခုံရှိတဲ့ထင်ပြီးပြောနေကြတယ်ဒီမှာတော့သုံးတာအနုတ္တပါလို့စိတ်ပူစရာချွတ်တင်လုံးမဲ့ဟာတွေလုံးမထားလို့နောက်ပိုင်းကျတော့မလုံးမိတာမှားလိုက်တာလို့ထင်တာကိုနောင်တပူပန်တယ်လို့ခေါ်တာဘုရားဆရာဘီမှာတော့နောင်တပူပန်တာနောင်တရတာဆိုတာ နဲ့တခြားစီပေါ့နောင်တပူပန်နေဆိုတာနောက်မှဘာမှလုပ်လို့မရတော့ဘူးဆုံးရှုံးမှုနဲ့ကြုံကြရတယ်အဲ့ဒါနောင်တပူပန်တယ်လို့ခေါ်တာကုတ်ကုတ်ဆလို့သုံးတာဝေါ်ရိပေါ့အဲ့ဒါနောင်တပူပန်သူတို့ကနောင်တရတယ်ဆိုတာကြတော့တတိတရားရတာကိုပြောတာအတိတရားရတာကိုပြောတာ နောင်တမရဘူးဆိုတဲ့သူကဘာကိုပြောတာလဲငါလှုပ်ချင်တာမိုက်ရှာရှိဆက်မိုက်မယ်ဆိုတဲ့သူဒီလိုအတိတ်ပဲမျိုးရောက်နေနော်လှုပ်ရှာရှိဆက်လုံးမယ်ငါမှားတယ်လို့ဘယ်တော့မှမယူဆဘူးဆိုတဲ့ဟာဒီအပြောမျိုးတွေကိုကိုကကိုရှိတဲ့ထင်ပြီးပြောလာကြတာတွေရှိပေါ့ငါဘယ်တော့မှ နောင်တမရဘူးဆိုတာကိုလို့တော့မှားတယ်လို့မသိဘူးအမှန်တော့ပဲထင်ပြီးတော့လှုပ်ရှာရှိဆက်လုံးမယ်ဆိုတဲ့ပုံစံမျိုးပေါ့နော် အဲ့တော့ဘယ်ဟာပဲဖြစ်ဖြစ်အမှားနဲ့အမှန်ဆိုတာရှိတယ်အမှားလုပ်ပြီးရင်ကိုယ့်ဟာကိုမှားတယ်လို့ပြောရမှာအမှားလုပ်ပြီးအမှန်ထင်နေတဲ့လူကလူပိုက်ပဲမှားတော့အလူပိုက်ကလည်းသူ့ကိုယ်သူဘယ်တော့မှလူပိုက်လို့မပြောဘူးကျွန်တော်ကလူကောင်းမှသူတို့ကြောင့်ကျွန်တော်မိုက်ရတာပါဖြစ်သွားတယ်အဲ့လိုလူတွေခုခေတ်လည်းပေါ်တယ်ဗျာနိုင်ငံထဲမှာရှိငါဘယ်တော့မှနှောင်နှားမရဘူးဆိုတဲ့လူတွေရှိတယ် အဲ့တော့နောင်တဆိုတာကောင်းတာလုပ်လို့နောင်တရတာဘယ်ရှိပါမလဲဥမာငယ်တုန်းကစ조사လို့စီးပွားတွေအောင်မြင်ပြီးတထေးဖြစ်တယ်ဘာနောင်တရစရာလို့လို့လဲနောင်တဆိုတာနောင်မတန်တာပြီးတော့စိတ်ထဲမှာဟိုဟိုမချစ်မရဲဖြစ်တာမှာနောင်တလို့ပြောမှာပေါ့ဟုတ်တယ်မလားနောင်တဆိုတာနောင်ကြမှာဟိုတန်တရရတဲ့ဟာကိုနောင်တလို့ခေါ်တာ အဲ့ဒါလဲလွယ်မားစွာအတိတ်ပဲတွေနားလည်နေကြသလားမသိပါဘူးရှေးလဲရေးကြတယ်ပြောလဲပြောကြတယ်ငါဘယ်တော့မှနှောင်နှမ်းမရဘူးဆိုပြီးတော့အဲ့တော့ဘယ်တော့မှနှောင်နှမ်းမရတဲ့သူကကိုကြိုးစားလို့ပညာဓာတ်ကြီးဖြစ်နေဘယ်တော့မှနှောင်နှမ်းမရဘူးလေငါဆရာဝန်ဖြစ်အောင်လုပ်ပြီးတာမှားတယ်လို့သူကပြောမှာမဟုတ်ငါငယ်တော့စီးပွားရှာတာနံပါတ်1တထေးကြီးဖြစ်သွားတယ်ငါတထေးဖြစ်ရကောင်းလားဆိုနှောင်နှမ်းရတဲ့လူရှိအောင် ကောင်းတဲ့ဘက်က နောင်တလို့မခေါ်ဘူးသူကတရဲဆိုတဲ့ဟာကတန်တရဲဆိုတဲ့အဓိပ္ပာယ်လာနောင်တဆိုနောင်ကြတော့မှငါမလုပ်တာမှားလိုက်တာလို့ဆိုတာမှနောင်တတော့ဘယ်လိုအဓိပ္ပာယ်တွေယူကြတယ်တော့မသိဘူးပေါ့နော်အဲ့တော့သနတနာဖျင်ကြီးကလူငယ်လူရွယ်တွေကိုထူအောင်ရတာပေးတယ် မင်းတို့လုံးတင်လှုပ်ထိုက်တာတွေကိုကြိုတင်လှုပ်ထားကြအချိန်ရှိတော့မှစူးစမ်းထားကြမစူးစမ်းလို့ရှိရင်မလုံးနိုင်တဲ့အချိန်ရောက်လို့ရှိရင်မင်းတို့စိတ်ထဲမှာမချင်မရဲပူပန်ကြရမယ်ဘာမှမတတ်နိုင်တဲ့အချိန်ရောက်ဆင်းရဲဒုက္ခနဲ့ကြုံကြရမယ်အဲကြောင့်လုံးတင်လှုပ်ထိုက်တာတွေကို तू ကပြည်သူတွေကိုတစ်လနှစ်ချိန်ဆုံးမဩတာပေးတာလေ အဲ့ဒါလေးတွေကိုထီဆက်လမ်းမှာမှတ်တမ်းတင်ထားတာအမှန်လည်းမှတ်သားစရာကောင်းတယ်လူလောက လူငယ်လူရွယ်တွေအတွက်မတ္တမတ္တမှုရှိတယ်သူပြောတာတော့ဒီ10ခုတဲ့အချက်10ချက်ကိုသူပြောမှာယာနိပုပ်ပိအကရိတဝါငငယ်ရဲဒါလှုပ်ထားမဲ့အချက်10ချက်တဲ့နော် အဲ့ဒါတွေကိုမလုပ်ဘူးဆိုရင်သဗ္ဗစ္စမနုတ္တပတိမင်းနောင်ရောက်တဲ့အခါကျတော့စိတ်ဆင်းရဲလိမ့်မယ်နောင်နှပူပန်ရလိမ့်မယ်လုံးတဲ့အချက်၁၀ခုကိုမင်းလှုပ်ထားပါလှုပ်ထားကြမလှုပ်ဘူးဆိုလို့ရှိရင်နောက်ကြတော့မှပူပန်တော့ကရောက်ကြလိမ့်မယ်ငါမလုံးမိတာမှားလိုက်တာလို့စိတ်ပူပန်နေကြပဲအဲ့ကြရင်တော့ဒုက္ခနဲ့ တွေ့ကြမှာပေါ့ဒီလိုဆိုလို့တယ်အဲ့တော့နောင်တစကားတွေဆိုတာဟိုမဟုတ်တာလုပ်တဲ့လူတွေမှသာ နောင်တစကားဆိုတာရှိတာလေဟုတ်တာလုပ်တဲ့လူကနောင်တမှာမရှိတာအဲ့တော့သူပြောတဲ့နံပါတ်1ကဘာပြောတာတော့ဆိုရှင်းရှင်းလေးပါအလတ္တဝိတ္တတပတိ လူဖြစ်လာလို့ရှိရင်ပစ္စည်းဥစ္စာရှာရမှာနော်ပစ္စည်းဥစ္စာရှာကိုရှာမရအောင်လို့အဲ့ဒီပစ္စည်းဥစ္စာကိုရအောင်မရှာနိုင်လို့ရှိရင်မင်းစောင်းနေခက်ခဲလိုက်မယ်အဲ့ဒီကြမှာမင်းငါမရှာမိတာမှားတယ်လို့ဖြစ်မှာပဲစိတ်ပူပန်ရတယ်ပတ်စံမရှိရင် စိတ်ပူပန်ရတယ်နောက်လဲကြည့်နောက်စီဆိုဘာမှ စားစရာမရှိဆိုစိတ်ပူတာပဲလေအဲ့ဒီပူပါမှုကိုပြောတာအလတ္တဝိဋ္ဌံတပ္ပတိပစ္စည်းဥစ္စာဆိုတော့ရအောင်ရှာမယ်မင်းမရဘူးဆိုရင်စိတ်ပူရမှာပဲအဲ့ဒါဘာလို့ဆိုပုပ်ပေအတမှုထာနိတံငယ်ငယ်တုန်းကကြိုးစားပြီးတော့ငွေကြေးဒနာတွေကိုရအောင်ရှာတယ်စုဆောင်ခဲ့တယ်စုရမယ်ငွေတွေစုလာခဲ့တယ်အဲ့ဒါတွေ ဟိုလှုပ်တင်လှုပ်ထိုက်တယ်ပတ်စံရှာစုဆောင်မှုအလေးထားမြန်မာပြည်မှာ အားနည်းတယ်လို့ပြောမြန်မာလူမျိုးတွေမှာအားနည်းတယ်ရှာရင်ရသမျှအကုန်သုံးပြထားတယ်များတယ်ပေါ့နောက်ရေးသိမ့်မတွေ့ဘူးပေါ့နော် ရရစားစားဆော်ပြီးဖြစ်တယ်အိန္ဒိယနိုင်ငံသားတွေကျတော့စုဆောင်မှုအကောင်းတယ် ချိုးချမ်းချမ်းစားပြီးတော့ဆူဆောင်ကြလို့ဗမာပြည်ရောက်လာတဲ့အိန္ဒိယနိုင်ငံသားတွေကချမ်းသာသွားကြတာများတယ်ဟုတ်ရှေးတုန်းကတည်းကရောက်လာတဲ့လူတွေအဝတ်တထဲလန်ကုတီလေးနဲ့လာပြီးတော့တော်ကြတော့ချူလျာဆိုင်ပိုင်ရှင်ကြီးဖြစ်သွားမုံရဘက်ကတကယ်ဇလန်လေးတပုတ်ပြောတာမှတ်ထားဘူးတယ်တော်ရဲမှာ လွှတ်စင်ထောင်ပြီးတော့တစ်တွေခွဲတာရှေးတုန်းကတော့လွှတ်ဆက်တွေမရှိသေးတော့ငမန်းဆွယ်ဆိုတဲ့လွှတ်ကြီးနဲ့ဆရာကအပေါ်ကတစ်တုံးပေါ်ကတပည့်ကဟုတ်မြေကြီးခြိုက်တဲ့ကဆရာနှစ်ယောက်အဲ့ဒါတစ်တုံးခွဲကြတာအဲ့ဒီတုန်းကတစ်တုံးခွဲတဲ့လူသမားတွေမှာ ကလားတယောက်ပါတယ်ဖမအခေါ်ကလားပေါ့လေအိန္ဒိယနိုင်ငံသားအဲ့ဒီဆရာလုပ်တဲ့သူကဗမာ ကလားမို့သူကခေါ်ရယူခေါ်တာမဟုတ်ခွေးကလားလို့ခေါ်တာသူ့လို့တမဟိုခွေးကလားလာဆွဲနဲ့အဲ့လိုခေါ်တာအဲ့လိုနဲ့ဆရာတော်ပဲလောက်ကင်စားတော့သွားကြပြီးတော့10နှစ်လောက်ကြာတဲ့အခါကျတော့ခွေးကလားနဲ့မတွေ့တာ10နှစ်လောက်ကြာသွားတာအဲ့ဒီလွှတ်ဆရာကြီးကရန်ကုန်ရောက်ခိုက်လွှတ်ကောင်းကောင်းလိုက်ရှာတာ လွှတ်ကောင်းလိုက်ရှာတော့ဈေးထဲမှာလွှတ်ရှာရင်းနဲ့အကလာတွေ့တာငါဆရာကြီးပဲဆိုပြီးတော့ပြေးပြီးတော့ခေါ်တာဆရာဆရာကျွန်တော်ခွေးကလားလေးလို့ပြောခေါ်ပြီးတော့ရှာပါရှာတာတော့ဆိုငါလွှတ်ကောင်းကောင်းလို့ကျွန်တော်လာလိုက်ခဲ့ကျွန်တော်ဆိုင်မှာရှိတယ်ဆိုသူကဆိုင်ကြီးနဲ့ဆိုင်ပိုင်ရှင်ဖြစ်နေပြီဆိုင်ပိုင်ရှင်ဖြစ်နေပြီဟိုလွှတ်သမားကြီးကလွှတ်ဆွဲတော့မယ်ရှိရှဲလို့တော့မယ် ဟိုလူကအလုံသမားကတောင်ဆိုင်ပင်ရှင်ဖြစ်ပြီးတော့သူ့ဆိုင်ကလွှတ်တောင်လက်ဆောင်ပေးလိုက်သေးတယ်တဲ့ကဲအဆူဆောင်မှုနဲ့ကြိုးစားမှုကွာသွားတာပေါ့အဲ့ဒါကိုပြောတာဇနတန္တာပင်ဒီကနေ့ခေတ်မှာလည်းအဲ့ဒါပြောတာအလတ္တဝိတံတပ္ပတိပုပ္ပိအတမုဋ္ဌာနိတံပစ္စည်းကိုရှာပြီးတော့စုဆောင်ရမယ့်ဟာတွေကို မစုဆောင်မိဘူးဆိုလို့ရှိရင်တဲ့ နပုပ္ပိတဏမေသိတံဣတိပစ္ဆာနုတပတိငါငငယ်တုန်းကရာရတန်နဲ့ဖြုံးပစ်ခဲ့တယ်ငါငငယ်တုန်းကနော်စူးစမ်းပြီးတော့မရှာခဲ့ဘူးမဆုခဲ့ဘူးဒါကြောင့်မို့အသက်ကြီးတော့စားရမရှိတော့ဘူးဆိုပြီးတော့ပြန်ပြီးတော့စိတ်တော့ကရောက်ရတယ်ဆုတဲ့လူတွေကတထေးဖြစ်ကုန်ပြီသူကတထေးဖြစ်တော့အဲ့ဒါကိုပြောတာမှန်တော့ဒါလူလောကမှာ တကယ်လို့ရမယ့်ကိစ္စတွေပဲလားနိဗ္ဗာန်ရောကြောင်းတရားလို့လည်းပြောလို့ရတယ်စီးပွားရေးအစဉ်ပြေနိဗ္ဗာန်ကိုသွားလို့လွယ်တယ်လေထီပေါ်မှာမိတီပြီးတော့နိဗ္ဗာန်ရောကြောင်းအကျင့်လို့လွယ်တာပေါ့စီးပွားရေးအစဉ်မပြေတဲ့လူကဘယ်လိုလုပ်နိဗ္ဗာန်ရောကြောင်းလုပ်လို့ရဒါနံပါတ်1ဟောငယ်စဉ်အခါစီးပွားဥစ္စာစ조사ရှာစုစုဆောင်ဆောင်ထားမဟုတ်ရင်အသက်ကြီးလာမှမရှာနိုင်တဲ့အခါမှာမင်းနောင်တရလိမ့်မယ် ဒါတစ်ခုနောက်တစ်ခုကတော့လူဆိုတာဘဝတစ်ခုကြုံကြုံချင်းပတ်ဆက်ရှာဖို့လိုတယ်။ကိုကြေးတနာရှေ့ရမယ်စူးစုံထားရမယ်ကိုယ်မှာ။နောက်လက်ကြည့်နောက်စီမဖြစ်သင့်ဘူး။ကိုယ်မှာစူးစူးဆောင်ဆောင်ရှိနေရမယ်နောက်ခံ။နောက်တစ်ခုကဘာလို့ဆိုစီးပွားရှာတယ်လို့ပဲ။ပညာလည်းကြိုးစားသင့်ဖို့လိုတယ်။ဒုတိယအချက်က တကြရူပံပုရိတန္တံပယာသိပ္ပံနသိခိတံကိစ္ဆာဝုဒ္ဓိအသိပ္ပတ္တနော်ဣတိပစ္ဆာနုတပတိငယ်ရွယ်တဲ့အချိန်မှာပညာကိုကြိုးစားသင်ရမယ်လုံနိုင်တဲ့ငယ်တဲ့အချိန်မှာဆိုရင်တနေ့ကုန်လုံမပင်မဘူးတကြည်ရင်လောက်မသိနိုင်ဘူးမျက်စိကောင်းတယ်နားကောင်းတယ် သူကအင်အားရှိတယ်အဲ့ချိန်မှာဆိုရင် အတတ်ပညာကိုတတ်အောင်သင်ရမယ်ဘာပဲဖြစ်ဖြစ်ပညာမျိုးစုံတတ်နေအောင်လုပ်ရမယ်ပညာမျိုးစုံသင်ရမယ်တဲ့စူးစမ်းပြီးတော့သင်ရမယ်ဘာကြောင့်လို့ဆိုရင်ကိစ္ဆာဝုဒ္ဓိအသိပ္ပတ္တာအတတ်ပညာမရှိရင်သမွေးဝမ်းကြောင်းခက်တယ်တဲ့ဟုတ်တယ်ကိုတတ်တာလေးတခုရှိရင်အဲ့ဒီတတ်တာလေးကိုမိပြုပြီးသမွေးကြောင်ဝမ်းကြောင်းလုပ်လို့ရတယ်အတတ်ပညာမတတ်ဘူးဆိုလို့ရှိရင်သမွေးဖို့ခက်တယ် ဒါကြောင့်ဟိုငယ်စဉ်ခါမှပညာကြိုးစားရှာပါဖြူကြိုးစားသင်ပါမသင်ခဲ့ဘူးဆိုရင်မင်းနောင်တရလိမ့်မယ်တက်ကြီးမှတော့မင်းမသင်နိုင်တော့ဘူးရစီရလည်းမကောင်းနားလည်းမကောင်းသူကလည်းသိမလုံနိုင်ဘူးဆိုရင်သွားပြီးအဲ့ကြဘာမှလည်းပညာမတတ်ဘူးဆိုပြီးသွားမှလည်းမခိုင်းတော့အဲ့ဒါဒုတိယအချက်အဲ့တော့လူလောကရောက်လာလို့ရှိရင်သနတနာမင်းလမ်းညွှန်ချက်ကဘာလို့ဆို နံပါတ်1မင်းစီးပွားရှာစုစုဆောင်ဆောင်ထားနံပါတ်2ကမင်းပညာရှာပညာမျိုးစုံတက်အောင်သင်ဟောဒီနှစ်ခုပဲဒါလူငယ်လူရွယ်တွေအတွက်အရေးကြီးဆုံးဆုံးမချက်ပဲဒါနော်တိုင်းသူပြည်သားတွေနော်စီးပွားရှာရအောင်ရှာကြအတတ်ပညာတက်တက်အောင်သင်ထားကြကိုပညာနဲ့ကိုလှုပ်ရှားလို့ရမယ်ဒီနှစ်ခုအေဟုတ်ပြီနောက်တတိယအနေနဲ့ဗာပြောတော့ဆိုတော့ ကုတဝေထီပုရိအာတိပိတုနောပိဋိမန္တိကောသန္ဒောသဖုသောသပိဣတိပစ္ဆဒုတပတိလူဆိုတာစီပွားလဲရှာပညာလဲသင်အဲ့ဒီချိန်မှာရိုးသားဖြောင့်မတ်ဖို့ကိုချင်းတရားကောင်းဖို့လိုတယ်တဲ့မရိုးသားတဲ့ဘုရားဘာတော့ဆိုရင် ပတ်စံမရှိတော့သူကပတ်စံရှာတယ်ပါနဲ့ရှာတော့ဆိုကောက်ကျစ်ဆင်းလဲတဲ့ဤတွေနဲ့ရှာဟိုလူဆရာပတ်စံချီသွားလိုက်ပြန်မပေးဘူးဒီလူဆရာပတ်စံချီသွားလိုက်ပြန်မပေးဘူးနော်လိမ့်လေလှည့်ပြားတယ်ကုတဝေတီပုရိအသေကောက်ကျစ်ဆင်းလဲတယ်အတုလုပ်ပြီးတော့ရောင်းတယ်ပတ်စံရှာပြီးအဲကြတော့ပညာနဲ့ရှာတာမဟုတ်တော့ဘူးအတုနဲ့ရှာလိမ့်လေပြီးတော့ပတ်စံရှာတယ် ရှာပြီးတော့လူနှစ်ယောက်ကြားထဲမှာလည်းပဲခုခေတ်စကားနဲ့ဆိုဂျင်းထဲပေါ့ဟိုလူနဲ့ဒီလူမတက်အောင်လှုပ်တာတို့ဘာတွေဒါတွေလည်းလှုပ်တယ်ပိဋ္ဌိမန္တိကောတဲ့သူများ ပိဋ္ဌိမန္တိကဆိုတဲ့စကားလုံးကပိဋ္ဌိဆိုတာကြောမန္တဆိုတာအသားလူတယောက်ရဲ့ကြောသားကိုစားတယ်လို့အဓိပ္ပာယ်ရတယ်တိုက်ရိုက်အဓိပ္ပာယ်ဒါပေမဲ့ဒါအီဒီယံစကားပေါ့ ပေထိမန္တိကောဆိုတာဘာတော့ဆိုရင်နောက်ွယ်ကနေပြီးတော့တဆိုးလက်ဆောင်ယူပြီးဒီလူကိုဒုက္ခပေးနေတာဒုက္ခဟိုဖာတော့ဆိုလို့ရှိရင်တရားဆွဲတဲ့လူတွေတရားဥပဒေနိုင်အောင်သူကမြောက်ထိုးပင်ကောလှုပ်တယ်ဒီအမှုသူအသူနိုင်အောင်လုပ်ပေးမယ်ဆိုရလူမျိုးပေါ့နော်သူကလို့ရှင်သူနိုင်အောင်လုပ်ပေးမယ် အမှုဘလောက်ပဲအဲအမှုအထင်ရှားနေနေသူကနေပြီးတော့ခိုးလူးဆက်ပတ်စံယူပြီးတော့သူနိုင်အောင်မျိုးစုံလုပ်ပေးတယ်ခုခေတ်ဆိုရင်တော့ဘာခေါ်တော့ဟိုခေါ်ရရှိတယ်လေဟိုငှားတာပေါ့လူငှားပြီးတော့လောက်တာလေလော်ဘီဆိုတာလေလော်ဘီငှားထားတာပတ်စံပေးပြီးတော့သူနိုင်အောင်လုပ်တယ်လေ အဲ့လိုလော်ဘီငှားပြီးတော့စားတဲ့လူတွေကိုပိဋ္ဌိမန္တိကလို့ခေါ်တယ်။သူများကြောကိုနောက်ကနေပမာစကားကတော့နောက်ကြောကနေဓာတ်နဲ့ထိုးတယ်လို့ပြောတာပေါ့။ဒီပါဠိကျတော့အဲ့လိုပါဠိစာပေမှာတော့အဲ့လိုမဆိုဘူးသူကဘာဆိုတော့ဆိုပိဋ္ဌိမန္တိကောသူများကြောကုန်းကိုကြောသားကို စားသူလို့ဆို။အဲနောက်ွယ်ကနေပြီးတော့မတရားလုပ်ပေးတဲ့လူကိုပြောတာ။ပတ်စံယူပြီးမတရားလုပ်ပေးတာ။ဒါတွေကလည်းရှိတာပဲခုခေတ်လည်းရှိနေတာပဲ။ စံဒောစပြုဒောစပြီးတယ်ကိုမူရလည်းကြမ်းတယ်စိတ်တက်ကလည်းကြမ်းအဲ့တော့မဟုတ်တာဆိုအကုန်လုံးတယ်အဲ့ဒီမဟုတ်တာအကုန်လုံးတဲ့ပုဂ္ဂိုလ်ဟာလည်းပဲနောက်ဆုံးအချိန်ရောက်လို့ရှိရင်ငါမဟုတ်တာတွေလုံးတယ်ဆိုပြီးတော့တေခါနေကြတော့စိတ်ပူပန်ရလိမ့်မယ်တဲ့အဲ့ဒီပုဂ္ဂိုလ်မျိုးဟာဒါမလုံးသင့်ဘူးလို့ပြောတယ်နောက်စတုထအချက်ကလည်းတူတူဒုစရိုက်နဲ့ဆိုင်တယ် လူတယောက်ဟာနေရစဉ်အခါမှာကောင်းကောင်းမွန်မနေပဲနဲ့ပါဏာတိပါတိပုရိအာသိလှုပ်တော်စာပိအနာရိယောဘူတနာနာပစာယေတာဣတိပစ္ဆာနုတပတိအသက်အရွယ်ငယ်တဲ့ချိန်တုန်းကဆိုရင်တော့တရဝါဆိုလဲတတ်လိုက်တာပဲလူတတ်ရမယ်ဆိုလဲတတ်လိုက်တာနော်တတ်တယ်လှုပ်တော် စိတ်ဓာတ်ကကြမ်းတမ်းတယ်ရဲဆက်တယ်အနာရီရော လူတော်လူကောင်းစိတ်မရှိဘူးလူစိတ်မရှိဘူးဘူတာနံနာပစာရိတ်တံဆိုဘသူ့ကိုမှကိမဆိုင်ဘူးအကျဉ်းနာတရားမေတ္တာတရားကင်းမဲ့တယ်ဘက်ဆက်ပေးရင်တော့လှုပ်တာပဲဘသူ့တတ်ဆိုရင်လည်းငားရင်လိုက်တတ်တာပဲအဲ့လိုပုံကိုမျိုးတွေအဲ့လိုလှုပ်ပြီးနောက်နောက်ချိန်ရောက်လာတဲ့အခါကျရင်တဲ့ မနေရလို့သိတဲ့အခါကြလို့ရှင် သူ့လုပ်တဲ့သူ့လုပ်ရက်တွေပေါ်မှာ तू ဟာဆင်းရဲဒုက္ခတွေရောက်တော့မှာပဲစိတ်ပူပန်မှုတွေဖြစ်တယ်ကိုလို့တာကောင်းမှမကောင်းတော့เนาะမကောင်းတဲ့အတွက်စိတ်ပူရတယ်အဲ့တော့ကိုချင်းတရားပြက်ပြားပြီးတော့ဒါစီးပွားရှာတဲ့ဤနှစ်ခုပဲနော်အာဂတိလိုက်စားပြီးတော့စီးပွားရှာတယ်မတရားနောက်ွယ်အနေပြီးတော့စီးပွားရှာတယ် နောက်သူများသက်တပ်ပြီးတော့စီးပွားရှာတယ်ကျန်တဲ့ရက်ဆက်တယ်ဘယ်သူ့ပေါ်မှာအကျင့်တရားမထားဘူးဆိုတာအဲ့ဒါတွေမလုပ်ပါနဲ့ဒါဒုဆက်နှမျိုးကိုဒီမှာဖော်ပြထားပြီနောက်နောက်တစ်ခုကဘဟုတုဝတ္တတန္တိတုအနာပါတိတုအဋ္ဌိတုအနာပါဒာတုအဋ္ဌိတုပရဒါရံအာတိဝေဒံဣတိပစ္ဆောနုတ္တပတိ နောက်ဆုံးအချက်ကတော့ယောက်ျားတွေကိုအဓိကထားပြီးတော့ပြောတဲ့စကားတစ်ခုပေါ့နော်လောကမှာတဲ့အမျိုးသမီးအိမ်တော်မရှိတဲ့အမျိုးသမီးတွေအများကြီးရှိတာပဲတဲ့အဲ့တော့အိမ်တော်မရှိတဲ့အမျိုးသမီးနဲ့ဒီမနေပါပဲနဲ့အိမ်တော်ရှိတဲ့အမျိုးသမီးကိုသွားပြီးတော့ဖောက်ပြန်တဲ့သူတွေပရဒါရပေါ့နော်အဲ့ဒါလို့ဖောက်ပြန်လို့ရှိရင်လည်း သူကနောင်ရပူပန်ရတတ်တယ်ကိုချင်းတရားပြက်ပြတာမကောင်းတဲ့အကြောင်းဒါအများစုကကိုချင်းတရားပြက်ပြတ်တယ်လို့ဒါကိုထည့်ပြီးတော့ပြောထားတာနော်အဲသူတော်ဘာမရမပြစ်မှားနဲ့လို့ဆိုလို့တယ်ပေါ့သူတော်ဘာမရမပြစ်မှားနဲ့သူများဥစ္စာကိုလိမ်ညာမယူနဲ့သူတော်ဘာအသက်ကိုတပ်ဖြတ်ရက်စက်တာတွေမလုံးနဲ့သူတော်ဘာမရမပြစ်မှားနဲ့ဆိုတာထီထီ ပါဏာတိပါဒအာရိဏဒါနကာမိတုမိစ္ဆာစာရပဲဒီသုံးခုကိုထည့်ပြီးတော့ပြောတာနော်ပေါင်းလိုက်မယ်ဆိုရင်ဒီသုံးခုပဲအဲ့ဒီလိုနံပါတ်1ကဝိจิตနာကိုငယ်ရရအောင်မရှာခဲ့တာရယ်နံပါတ်2ကအတ္တပညာတအောင်မသင်ခဲ့တာရယ်နံပါတ်3 4 5ကပါတော့ဆိုရင် ကိုချင်းတရားပြပြခဲ့တာတွေပါဏာတိပါဒအရိဏဒါနာ ကာမိတုမိဆာဆာရဆိုရကိုချင်းတရားပြပြပြခဲ့တာအဲ့ဒီကနေပြီးတော့ဒါတွေကမလုံးသင့်တာတွေကိုရှောင်မယ်နောက်တစ်ခါလုံးသင့်တာမလုံးတာလည်းရှိသေးတယ်ပဟုံမိဝတ္တတန္တံမိအာနာပါနိဥပတိတိကိုမှပစ္စည်းဥစ္စာလည်းတတ်နိုင်တယ်စားစရာတောက်စရာတွေလည်းရှိတယ်အဲ့လိုရှိရတဲ့ ဘသူကိုမှပေးကမ်းထောက်ပံ့ခဲ့ခြင်းမရှိဘူးဆိုတဲ့လူတယောက်ဟာရှိတော့ကမပေးခဲ့လို့နောက်ကြရင်တော့သူဟာဘသူမှထောက်ပံ့မှုတဲ့ပုဂ္ဂိုလ်မဟုတ်သည့်အတွက်ကြောင့်ငါဘသူမှလည်းမလူခဲ့ဘူးငါပေါ်တော့အခုကျတော့ငါတောင်စားစရာမရှိဘူးဆိုဖြစ်လာစိတ်တက်ပူပန်ရတယ်တဲ့တခါနောက်တစ်ခုကတော့ဘာလို့ဆိုမိဘနဲ့ပတ်သက်လာတာမန္တရံပိတရံစာပိ စိဏကံကတယောပနာဘဟုတံတော့နဘောတိတ်တံတပ္ပိစ္ဆမနုဣတိပိစ္ဆမနုတပတိအမေဖေတွေတဲ့ရကြီးလာတဲ့အခါမှာငါထောက်ပံ့နိုင်ရတဲ့နဲ့ငါအမေဖေတွေမထောက်ပံ့ခဲ့ဘူးအမေလည်းတည်သွားပြီဖေလည်းတည်သွားပြီငါဘာမှမလုပ်မလုပ်ခဲ့နိုင်ဘူးဆိုပြီးတော့နောက်ဆုံးမှာသူကနောက်တပူပန်ရတတ်တယ်အဲ့ဒါငါအမေဖေတွေအတွက်ဘာမှမလုပ်ခဲ့ရဘူး နောက်တစ်ခုကတော့အာစရိယမနုတ္တထာတဗ္ဗကာမရတံဟရပိတရံအတိမိညိတာအဖေရှိတဲ့အချိန်မှာအဖေစကားကိုနားမထောင်ပဲနဲ့ခမကြီးခင်မမိပါဘူးကိုနေရကိုနေစမ်းမလို့အဖေပေါ်မှာတာတလာချီးပြီးတော့လုတ်ခဲ့တာတွေနဲ့ပတ်သက်ပြီးသူကနှောင့်နှပူပန်ရတတ်တယ်မိဘစကားကိုအဲ့လိုမလုပ်ရဘူးလို့ဆိုလို့လေပေါ့နော်ဒါလည်း အဲ့တော့မိဘကိုယုတ်သိလေးစားဖို့ဆိုပြီးတော့ဆုံးမတာအဲ့ဒါတွေပြီးတဲ့အခါကျတော့နောက်ဆုံးမတာတော့သမဏေပြမဏေစာပိတိလဝန္တိဘဟုတုတေနာပုပ္ပေနာပုပ္ပိပရိပပရိယုပယိတ်တံဣတိပိစာမနုတပတိအကျင့်ကောင်းတဲ့ကိုချင်းသီလနဲ့ပြည့်စုံတဲ့ဘုဒ္ဓရကြွယ်ဝတဲ့သမဏပြမဏတွေ ဟုတ်လားသမဏဗြဟ္မဏဆိုတာဘာသာရေးပေါ့နော်ခုဆိုရင်တော့ယဟန်တန်ငါတွေပေါ့ဒီလိုပြောလို့ရတာပေါ့အဲ့လိုယဟန်တန်ငါတွေကိုချင်းကပ်ပြီးတော့မတိသေးတာတွေသိအောင်မတိသေးတာတွေသိအောင်သိတာတွေကိုပို့ပြီးတော့ရှင်းလင်းအောင်စိတ်ကပ်မေးမြန်းခြင်းမလုပ်ခဲ့ဘူးဆိုပြီးတော့ဆိုလို့ရှိရင်လည်းနောင်တပူပန်ရတတ်တယ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာနော်နောင်တပူပန်ရတာပဲဒါလည်း ငါဒီရံပုံနာတွေရဲ့တမနာဗျမနာတွေကိုချင့်ကပ်ပြီးတော့ဒီအသိပညာရရှိအောင်မလုပ်ခဲ့ဘူးတရားစကားတွေနားမထောင်ခဲ့ဘူးတရားအသိတွေမရခဲ့ဘူးဆိုပြီးတော့စိတ်ပူပန်ရတတ်တယ်တဲ့နောက်ဆုံးတစ်ချက်ကပါတော့သာဓုဟောတိတပောစိန်သောတန်တော်စာပြပယေတိတော နာသပုပ္ပေတဘောစိန်နောဣတိပိစ္ဆာနုတပတိအသက်အရွယ်ငယ်တဲ့အချိန်လုံနိုင်တဲ့အချိန်တုန်းကသူစိုက်တရားဆိုကိုချင်းတရားတွေကိုချင်းကြချင်းကြကြုတ်ကို အထောဥပမာဥပုသ်ဆောင်ရမယ့်အချိန်စောင့်တယ်နော်ကောင်းတဲ့အလုပ်တွေဥပုသ်ဆောင်နေတရားထိုင်နေဒီလိုဟာမျိုးတွေလှုပ်သင်းလှုပ်ထိုက်တယ်ပေါ့နော်အဲ့ဒါဥပုသ်ဆောင်ခြင်းတရားထိုင်ခြင်းဆိုတဲ့ ဒီလိုကိစ္စတွေဟာငါမလုပ်ခဲ့ဘူးတလားလေးတဲ့ဥပတခါမှမဆောင်ဘူးဆိုတာမျိုးတွေဖြစ်လာတာဒီကနေ့ကျတော့သူများတွေဥပုပ်ဆောင်တဲ့လူတွေသူတော်လူကောင်းတွေနဲ့တွေ့တဲ့အခါငါမလုံမိဘူးဆိုပြီးတော့ပူပန်ရတတ်တယ်တဲ့အလုံးပေါင်းတော့၁၀ချက်ပဲနံပါတ်၁ကစီဝါရအောင် ရှာမယ် ငယ်ရွယ်စဉ်အချိန်မှာစီးပွားရအောင်ရှာမယ်ဒုတိယအချက်ကအတတ်ပညာသင်ရမယ်တတိယအချက်ကလိမ့်လိလှည့်ပြားပြီးတော့သူများပစ္စည်းကိုမလိုရဘူးသရုဒ္ဓအချက်က သူများကိုတပ်ဖြတ်တာမျိုးတွေမလိုရဘူးအကျင့်တရားထားရမယ်ပင်စမအချက်ကပရဒါရကံမကျွလွန်ရဘူးကာမိတုမိဆာစရာမကျွလွန်ရဘူးနော်၆ခုမြောက်အချက်ကတော့ ကိုယ်မှာရှိရင်ခွဲဝေပြီးတော့ပေးကမ်းတဲ့စွန့်ကြဲတဲ့ဒါနကောင်းမှုလုပ်ရမယ်တဲ့နော်နောက်ရှင်းနံပါတ်ချက်ကမိဘအသက်အရွယ်ကြီးတဲ့မိဘတွေကို ပြုစုဆောင်ရှောက်ရမယ်နောက်ကိုယ်နံပါတ်ချက်ကတော့ဒီကိုဖခင်ရဲ့ဆုံးမဩဝါဒ သူလုပ်ခဲ့တဲ့ဤစနစ်လေးတွေကိုတနည်းအားဖြင့်ကိုကအထင်မသေးရဘူးပေါ့ကိုမိဘကိုအထင်သေးစော်ကားတာမျိုးမလုပ်ပါဘူးနောက်သမဏဗေမဏတွေကိုပညာရှိတဲ့ပုဂ္ဂိုလ်တွေချင့်ကပ်ပြီးတော့ဘာသာတရားကိုလေ့လာတာလုပ်ရမယ်နောက်ကိုကိုယ်တိုင်လည်းကျင့်သုံးရမယ်ဆိုဒီအချက်ဆက်ချက်အဲ့ဒီလုံရမယ့်ဟာတွေကိုမလုံဘူးဆိုလို့ရှိရင် နောက်နောက်ပူပန်ရတတ်တယ်ဆိုပြီးတော့ ယောစဧတနိဌာနနိယောနိသောပฏิပစ္စတိကရံပုရိသကိစ္စနိသပစ္ဆာနာနုတပတိနိဂုံချုပ်တဲ့အခါကျတော့နော်အတွေးခေါ်မှန်မှန်နဲ့လှုပ်တဲ့လှုပ်ထိုက်တဲ့အခုပြောတဲ့အလုပ်တွေကိုရှောက်ချားပြီးပြီးနော်လူစိတ်ပြီးပြီးအလုံးစ조사အထုတ်ပြီးမဲ့ဆိုလို့ရှိရင်တော့လေနောက်တာပူပန်မှုဘယ်တော့မှမဖြစ်ပါဘူးလို့သနတနာမင်းကြီးက တိုင်းသူပြည်သားတွေကိုဒါသူကဆုံးမစကားပြောကြတာပဲဖြစ်တယ်အဲ့ဒီဆုံးမစကားပြောကြတာကိုမြတ်စွာဘုရားကပြန်ပြီးတော့ဟောပေးတာအဲ့တော့ဒီအချက်တွေကိုစဉ်းစားကြည့်လိုက်မယ်ဆိုလို့ရှင်အလုံးဟာလှုပ်တင်လှုပ်ထိုက်တဲ့အချက်နဲ့ရှောင်းမဲ့အချက်ဒါတွေကိုပဲရှင်းလင်းဟောကြားသွားတာဖြစ်လို့ဒါဟာမြတ်စွာဘုရားဟောတဲ့ကိုကျင့်တရားနဲ့ထပ်တူထပ်မြတ်ဖြစ်ပြီးလှုပ်တင်လှုပ်ထိုက်တဲ့အလုပ်တွေသာဖြစ်တယ် ဒီတိုင်းကျင့်သုံးနေထိုင်ကြမယ်ဆိုရင်ဘဝမှာကြီးပွားတိုးတက်နိုင်တယ်နော်ဆဲတော့ကမရောက်နိုင်ဘူးဆိုတာကိုယ်စီကိုယ်စီမှတ်သားပြီးတော့ဒီအချက်များကိုရှောင်တဲ့နာရှောင်လှုပ်တဲ့နာလှုပ်ပြီးစ조사အထောက်နိုင်ကြပါစေကုန်သတည်း